အခန်းကြီး44အငယ်1မှ8ထို့နောက်တန်ရှင်းရအရာအရှိတို့မျက်နာပြုသောပြင်တကားသို့ဆောင်သွား၍ထိုတကားသည်ပိတ်လျက်ရှိ၏သာရဖျားကလည်းဤတကားကိုမဖွင့်ဘဲပိတ်ထားလျက်ရှိရမည်လူများမဝင်ရကြအကြောင်းမူကားဤဒေလာမျိုး၏ဖျားသခင်သာဝရဖျားဝင်တော်မူသောကြောင့်ပိတ်ထားလျက်ရှိရမည်မင်းသားအဖို့ဖြစ်၏ မင်းသားသည်ထာဝရဘုရားရှိတော်၌စားတော့၍ထိုတကားဝမှထိုင်ရလိမ့်မည်မင်းသားသည်ထိုတကားမှုဖြင့်ထွက်ဝင်ရလိမ့်မည်ဟုမိန်တော်မူ၏ထိုအခါအိမ်တော်ရှိမြောက်တကားလမ်းဖြင့်ငါ့ကိုဆောင်သွား၍ထာဝရဘုရား၏ဘုန်းတော်သည်ထာဝရဘုရား၏အိမ်တော်ကို ဖြည့်တော်မူသည်ဖြင့်ငါသည် ပြက်ဝတ်လျက်နေ၏ ထာဝရဘုရားကလည်းအချင်းလူသားစေ့စေ့ကြည့်ရှု၍မှတ်လော့ထာဝရဘုရား၏အိမ်တော်အဖို့ငါစီရင်ထုံးဖွဲ့ချက်ပညာတရားရှိသမျှတို့ကိုနားထောင်လော့အိမ်တော်ဝိညာဉ်တကားဝနှင့်တန်ရှင်းရာဌာနမှထွက်ရာတကားဝရှိသမျှတို့ကိုစေ့စေ့မှတ်လော့ပုံကံတက်သောသူဤဒေလာမျိုးသားတို့အားအရှင်ထာဝရဘုရား၏အမိန့်တော်ကိုဆင့်ဆိုရမည်မှာအိုဤဒေလာမျိုးသားတို့ သင်တို့သည်ငါဘောဇင်ဒီဟုသော စီဥနှင့်အသွေးကို ပူဇော်သောအခါငါဗိမာန်ကိုညှဉ်းညူးစေခြင်းဟာအယေပြားလှီးခြင်းကို မခံသောစိတ်နှင့်အယေပြားလှီးခြင်းကိုမခံသောကိုရှိသောတပန်းအမျိုးသားတို့ကိုငါ၏တန်ရှင်းရာဌာနတည်းသို့ တွင်၍နေရာချသဖြင့်ဆက်ဆုပ်ယွန်ရှာပွေသော အမှုများကိုပြုမိသည်ဖြစ်၍ရုံရဲသောစိတ်ရှိကြလော့ ဆက်ဆုပ်ယွန်ရှာပွေသော အမှုများအားဖြင့်ငါပရိညင်ကိုဖျက်ကြပြီငါဤတန်ရှင်းရဌာနကိုမဆောင်ထိုဌာန၌ဆောင်သော သူတို့ကို ကိုယ်အလိုအလျောက်ခန့်ထားကြပြီ အငယ်9မှ16အရှင်သာရဘုရားမိန်တော်မူသည်ကား ဣဒရေလအမျိုးသားတို့တွင်နေ၍အယေပြားလီးခြင်းကိုမခံသောစိတ်နှင့်အယေပြားလီးခြင်းကိုမခံသောကိုရှိသောတပန်းအမျိုးသားသည်ငါဤတန်ရှင်းရာဌာနတဲသို့မဝင်ရဣဒရေလအမျိုးသားတို့သည်ငါထံမှထွက်၍လမ်းလွဲပြီးလျှင်မိမိတို့ရုတ်ထုများနောက်သို့ လိုက်သွားသောအခါငါထံမှထွက်၍လမ်းလွဲသောလေဝိသားတို့သည်လည်းကိုအပြစ်ကိုခံရကြမည် တို့ရတွင်ငါ၏တန်ရှင်းရာဌာနနှင့်ဆိုင်သော အမှုဆောင်ဖြစ်၍ဗိမာန်တော်၌တကားတို့ကိုဆောင်လျက်အမှုတော်ကိုဆောင်ရွက်လျက်နေရကြမည်မိရှုရာရစ်နှင့် လူများပူဇော်သောရစ်ကောင်တို့ကိုတတ်၍လူများကိုစားအမှုတော်ကိုဆောင်ရွက်ရကြမည်သူတို့သည်ရုတ်တုတို့ရှေ့မှ လူများအမှုကိုဆောင်ရွက်သဖြင့်ဤဒေလံအမျိုးထိမိ၍ ဒူးရိုက်အပြစ်သေးသို့လဲเสียအကြောင်း ဖြစ်ဖူးသောကြောင့်သူတို့တစ်ဖက်၌ငါချိန်ဆို၍သူတို့သည် ကိုအပြစ်ကိုခံရကြမည်ယေပရောဟိတ်လုပ်၍ငါထံသို့မချင်းကပ်ရကြ အလွန်တန်ရှင်းသောငါဌာန၌တန်ရှင်းသောအရာတို့ကိုမချင်းကပ်ရကြ ကိုအရှက်ကွဲခြင်းကိုပြုမိသောဆက်ဆုပ်ယွန်ရှာပွဲအမှုတို့ကို ခံရကြမည် အိမ်တော်ကိုစောင့်၍အိမ်တော်၌ခတ်သိမ်းသော အမှုတို့ကို ဆောင်ရွက်စေခြင်းငှာငါခန့်ထားမည်ဤဒေလအမျိုးသားတို့သည်ငါထံမှထွက်၍လမ်းလွှဲသောအခါငါ၏တန်ရှင်းရာဌာနကိုစောင့်နေသော လေဝိအမျိုးဖြစ်သောဇာထုတ်သားယေဘရဟိတ်တို့သည်ငါအမှုကို ဆောင်ခြင်းငှာငါထံသို့ချဉ်ကပ်ရကြမည်ငါအားစီဥနှင့်အသွေးကို ပူဇော်ခြင်းဟာငါရှိမှရရကြမည်ဟု ရှင်ထာဝရဘုရားမိန့်တော်မူ၏ထိုသူတို့သည်ငါ၏တန်ရှင်းရာဌာနတဲသို့ဝင်၍ငါအမှုကိုဆောင်ခြင်းဟာငါစပွဲအနာသို့ချင်းကပ်၍ငါအမှုဆောင်ဖြစ်ရကြမည်အငယ်၁၉မှ25သူတို့သည်အတွင်းတတိုင်းတကံအတွင်းသို့ဝင်သောအခါပိတ်အဝတ်ကိုသာဝေ့ရကြမည် အတွင်းတတိုင်းတကန်းအတွင်း၌အမှုတော်ကိုဆောင်ရွက်စဉ်သုံးမွေးအဝတ်ကိုမဝေရကြခေါင်းပေါ်မှာပိတ်အုပ်ထုပ်ကိုဆောင်၍ခါ၌ပိတ်ဘုံဘီကိုဝေရကြမည်ချွေးထွက်စေသော အဝတ်ကိုမဝေရကြလူများရှိရာပြင်တိုင်းသို့ထွက်သွားသောအခါအမှုတော်ကိုဆောင်စဉ်တွင်ဝတ်သောအဝတ်ကိုချွတ်၍တန်ရှင်းသောအခန်းတို့၌ထားပြီးလျှင် အခြားသောအဝတ်ကိုဝေရကြမည် အရင်အဝတ်ကိုဝတ်လျက်လူများတို့ကို မတန်ရှင်းစေရကြမိမိတို့သပင်ကိုလည်းမရိပ်ရမရှည်စေခြင်းငှာဖျက်ရမည်ယေပရောဟိတ်သည်အတွင်းတတိုင်းတဲသို့ဝင်သောအခါစပြည့်ရေကိုမတော့ရမုတ်ဆိုးမနှင့်မဆုံဖက်ရလင်ကွာသောမိမနှင့်မဆုံဖက်ရဤဒေလအမျိုးအပြိုကညာနှင့်တော်၎င်းယေပရောဟိတ်၏မယားဖြစ်ပူသောမုတ်ဆိုးမနှင့်၎င်းဆုံဖက်ရမည် ငါဤလူတို့သည်တန်ရှင်းသောအရာ မတန်ရှင်းသောအရာတို့ကို၎င်းစင်ကြယ်သောအရာ မစင်ကြယ်သောအရာတို့ကို၎င်းပိုင်းခြား၍သိစေခြင်းဟံတွင်တင်ရကြမည်တရားတွေ့မှုကိုစီရင်လျင်ငါဤဓမ္မတအတိုင်းစီရင်ရကြမည်ငါဤဓမ္မပွဲတို့ကိုဆောင်ရွက်လျင်ငါစီရင်ထုံးဖွဲ့ချက်တို့ကို၎င်းငါဤဥပုံနေတို့ကို၎င်းစောင့်ရှောက်ရကြမည်အသေးကောင်ကိုချင်း၍ ကိုကိုမညစ်ညူးစေရတို့ရတွင် ကိုမိဘသားသမီးညီကိုလင်မနေသောနှမအတွေ့ကိုကိုညစ်ညူးစေရသောအခွင့်ရှိ၏ငွေ26မှ31တန်ရှင်းခြင်းကို ပြုပြီးမှခုနှစ်ရက်နေရမည်တန်ရှင်းရာဌာန၌အမှုတော်ကို ဆောင်ခြင်းဟံအတွင်းတတိုင်းတန်ရှင်းရာဌာနတဲသို့ဝင်သောနေ့တွင် အပြစ်ဖြေရာရစ်ကိုပူဇော်ရမည်ဟုအရှင်ထာဝရဘုရားမိန်တော်မူ၏ထိုအရာသည်ယစ်ပရောဟိတ်တို့၏အမွေဥစ္စာဖြစ်ရမည်ငါသည် သူတို့အမွေဥစ္စာဖြစ်၏ဤဒေလပြည်၌သူတို့အားအမွေမြေကိုမပေးရငါသည်သူတို့၏အမွေမြေဖြစ်၏ပူဇော်သောမုံညက်နှင့်အပြစ်ဖြေရာရစ်ဒူးစရိုက်ဖြေရာရစ်ကိုစားရကြမည်ဤဒေလအမျိုးသားကျိန်ဆို၍ ပူဇော်သမျှတို့ကိုလည်းသိမ်းယူရကြမည်အူးသေးသောအသီးအမျိုးမျိုးနှင့်ချီးမြှောက်ရာ ပူဇော်တကားအလုံးစုံတို့ကိုယေပရောဟိတ်သည်သိမ်းယူရမည်သူသည်တင့်အိမ်၌ကောင်းကြီးမင်္ဂလာကိုတက်ရောက်စေခြင်းဟံအူးနယ်သောမုံစင်းကို သူ၌လှူရမည်ငှက်ဖြစ်စေသားဖြစ်စေအလိုလိုတည်သောအကောင်သားရဲကပ်၍တည်သောအကောင်ကိုယေပရောဟိတ်မစားရ